တတ္တာဝိရိယတတိတမာရိပညာဣန္ဒြေ၅ပါးဘုံ၅ပါးအကြောင်းပြောခဲ့တယ်အဲ့ထဲကဝိရိယအကြောင်းပြောခဲ့အရာရာမှဝိရိယဥဆောင်မှပဲကိစ္စပြီးမြောက်အောင်မြင်တယ်ဝိရိယဥမဆောင်လို့ရှိရင် မပြီးမြောက်မအောင်မြင်နိုင်ဘူးသို့တော်လည်း ကဉ္ဉံဝိရိယလို့သုံးပါရှိတဲ့အနေကဘလောက်ဉာဏ်ရှိလောက်ဘလောက်ဝိရိယကောင်းကောင်းနဲ့ကြိုးစားတော့လည်းပဲရှေးကုသိုလ်ကမပါဘူးဆိုလို့ရှိရင်တော့အကျိုးပေးတင်တယ်လို့မပေးအကျိုးဖြစ်တင်တယ်လို့မဖြစ်ထုံဘူးဉာဏ်ဝိရိယရဲ့အကျိုးတာမင်ရပဲခံစားရတယ်တဲ့ကံရဲ့အကျိုးမခံစားရဘူး တကယ်ကြီးကြီးပွားပွားထွန်းထွန်းကားကားဖြစ်နိုင်တယ်ဆိုတာကတော့ကံဉာဏ်ဝိရိယသုံးပါလုံးစုံမှပဲပြည့်စုံနိုင်တယ်သို့တော်လည်းအဲ့ဒါကတော့စီးပွားဥစ္စာနဲ့လောကီ ကြီးပွားချမ်းသာရေးအဲ့ဒါနဲ့ပတ်သက်တာပေါ့တရားနဲ့ပတ်သက်ရမှာတော့ဝိရိယကအမြဲတမ်း ရှည်တန်းတင်ထားရတော့ဝိရိယရှည်တန်းမတင်ဘူးဆိုလို့ရှိရင်တော့မရဘူးဝိရိယဆိုလို့ရှိရင်တမာတိလွန်သောဌိနမိတ်တဝိရိယလွန်သောဥဒိစ္စလို့အဆိုရှိတဲ့ဝိရိယအားကြီးလို့ရှိရင်တိတ်ပြီးတော့လွန်ကဲနေစိတ်ပြန့်လွင့်မှုဥဒိစ္စဖြစ်တယ်လို့ဒီလိုဆိုရ အဲ့ဒါကတော့ယံဖယံခါမဖြစ်တတ်တာပါဒါတော့တရားလောဘကြီးနေလို့မို့လို့တရားတိုးတက်ခြင်းနဲ့ဇောနဲ့ဝိရိယကိုအတင်းတွန်းပြီးတော့ကြိုးစားနေတယ်အထုတ်နေတယ်ဆိုလို့ရှိရင်တော့လူရင်းကတော့ဗျာများနေလို့စိတ်ကပြတ်နေလူချင်းလှုပ်ခြင်းဇောရခြင်းဇောနဲ့အလောတကြီး ကြိုးစားတဲ့အခါကျတော့စိတ်ပြတ်အဲ့ဒါပြောတာပါပုံမှန်ဝိရိယကိုတင်းနေရင်စူးစူးဆိုင်ဆိုင်ထားဖို့ကတော့ဒါအမြဲတစေလိုအပ်တယ်အင်္ဂလိပ်ကတော့အဲ့ဒါကို balanced effort လို့ဒီလိုသုံးကြတယ် balanced effort ချိန်ညီတဲ့ဝိရိယဆိုတာပြာရာခတ်နေတာကိုဆိုလိုတာမဟုတ်မှန်မှန်နဲ့စူးစူးဆိုင်ဆိုင်တင်းနေရင်ထားပြီးတော့ စက္ကန့်တိုင်းမိနစ်တိုင်းအထုတ်မှုရှိအဲဒီဝိရိယမြည်ရှိရမယ်မြတ်သောအဖြစ်ဝိရိယလွန်လို့ဥဒိစ္စဖြစ်တာတဲ့ဝိရိယရော့လို့တမာရီမဖြစ်တာတရားမရတာကပဲများပါလားဒါကြောင့်မလို့ဝိရိယကိုတင်းနေရင်ရင်ထားပြီးတော့ပုံမှန်ဝိရိယနဲ့အမြဲမပြတ် ကြိုးစားအထောက်သွားဖို့လိုတယ်အာရဒဝိရိယောဟောတိကုသလေတုဓမ္မေတုအနိခိတဒုရောဟောတိဓမ္မဝိရိယောဓမ္မဝိရိယောဆိုတာမြဲမြံတဲ့ဝိရိယရှိရမယ်တော့ကြာရော့လိုက်တော့ကြာကောက်ရုံးပြီလို့ခုံနေထားအထုလိုက်တော့ကြာကြာတော့ပြန်လိုက်အဲ့ဒါလိုမဟုတ်ဘဲနဲ့ဝိရိယဟာတဒန်းနဲ့ရှိပြီးတော့ အမြဲတမ်းခိုင်မြဲတဲ့ဝိရိယဖြစ်နေရမယ်။လျော့ကျသွားတယ်ဆိုတာမရှိရဘူး။ကိစ္စမပြီးသမျှဝိရိယကိုလျှော့မပြရဘူး။ကုသလေတုဓမ္မေတုကုသိုလ်တရားတို့၌အနိခိတဒုရောချမထအပ်သောဝန်ရှိသည်။ဝါချထအပ်သောဝန်မရှိသည်။ဆိုတာငါဖြင့်ကိစ္စပြီးပြီဆိုပြီးစိတ်လျှော့လက်လျှော့အဲ့ဒါလိုလိုအပ်တဲ့ကိစ္စမပြီးသေးဘဲနဲ့မနေရဘူး။အမြဲတမ်း ဒီကိစ္စပြီးမြောက်အောင်လုပ်မယ်မပြီးမြောက်သေးသမျှလုံလောက်ဝိရိယငါမလျှော့ဘူးဆိုတဲ့စိတ်အမြဲထားရမယ်အနိခိတဒုရောဟောတိအဲ့ဒါမှလည်းပဲတရားအထုတ်ရမှာတော့အပယ်ပေးဆင်ញင်ရမယ်ဝိရိယကြောင့်ရနိုင်တဲ့အကျိုးတရားတွေဆင်ញင်နှလုံးသွင်းရမယ်အပယ်ပေးဆင်ញင်တယ်ဆိုတာအပယ်ဆင်းရဲကိုဆင်ញင်တာ တရားမရလို့အကုသိုလ်အမှုတွေပြုမိတဲ့အတွက်အပယ်လေးပါးများကြရင်ဖြင့်အမတန်ကြီးကျယ်တဲ့ဆင်းရဲဒုက္ခကိုခံစားရမှာပဲတိရစ္ဆာန်ဖြစ်လဲကြီးကျယ်တဲ့ဆင်းရဲခံစားရမှာပဲပြိတ္တာဖြစ်လဲကြီးကျယ်တဲ့ဆင်းရဲခံစားရမှာပဲငရဲကြတယ်ဆိုရင်လည်းကြီးကျယ်တဲ့ဆင်းရဲခံစားရမှာပဲ အတူရကယ်ခေါ်တဲ့ကာလကင်စီကပြိတ္တာဖြစ်လို့ရှိရင်လည်းပဲကြည်ကြတဲ့ဆင်းရဲခံစားရမှာပဲအောက်တန်းကြတဲ့ဘဝဆင်းရဲနှိမ့်ကြတဲ့ဘဝရရင်ဆင်းရဲတာပဲအပယ်လေးပါအပယ်ကမြန်မာစကားပါဠိကအပါယလို့သုံးတယ်အပါယဆိုတာသူစကားလုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကချမ်းသာကင်းတဲ့နေရာ ချမ်းသာခြင်းတဲ့နေရာဆိုတာချမ်းသာမရှိတဲ့နေရာချမ်းသာမရှိတော့ဘာတွေရှိနေမလားဆင်းရဲတွေပဲရှိနေပါအဲ့ဒီဆင်းရဲပဲရှိနေတယ်ဆိုတော့ဘုံဘဝတွေဟာဘယ်ဟာတွေလဲဆိုတော့ငရဲတရိษံပြိတ္တာအတုရကဲငရဲဆင်းရဲတယ်ဆိုပြောစရာမရှိဘူးတရိษံလည်းပဲကြည်စံပေါ့စာရင်မစာရတောက်ချိန်မတောက်ရ စားကြနာမစားရတောက်ကြနာမတောက်ရဒီထဲတက်ရှိတတ္တဝါယန္တတရုပြုရတဲ့တတ္တဝါနဲ့တွေ့တခါယန္တတရုပြုခံရဆင်းရဲနေတာထို့အတူပဲပရွက်စိတ်ပဲကြည့်ပါအောင်ယောဂီကပရွက်စိတ်မတတ်ပေမဲ့တခါတရံကြတော့ပရွက်စိတ်ရှိမှမသိတာနဲ့ဖိထိုင်မိတာတို့ပရွက်စိတ်ရှိမှမသိတာနဲ့ခြေထောက်နဲ့နင်းလိုက်မိတာတို့ အဲဒါကြောင့်ဒီလောက်အောင်ပြင်းထန်တဲ့ဆင်းရဲသို့မဟုတ်သေဆင်းရဲအဲဒီကြောင့်တွေ့ရတယ်ဒါပဲဆင်းရဲတွေပဲခွေးဆိုလို့ရှိရင်လည်းပဲလူတွေကအလှမွေးထားတဲ့ခွေးတွေမှတပါကျန်တဲ့ခွေးတွေဆိုလို့ရှိရင်အဲဒါစင်စင်ရဲတွေပဲအစာအချိန်မှမမစားရ မတော့ရနိုင်တဲ့ခွေးကကြိုက်ခံရဗျာမီယောဂဝေဒနာဖြစ်ကုမဲ့တာမဲ့လူမရှိတည်ဤနဲ့ညီအော်နေအစာရှိသည်ဖြင့်တရိษံဆင်းရဲကိုဆင်းရဲမနေဘူးပြိတ္တာဆင်းရဲဆိုတော့ပြောเสียရမလို့ပြိတ္တာဆိုတာနေเสียမရှိစားเสียမရှိဝိုးเสียမရှိဘာကြောင့် တော်တော်ဆိုးတာဘာကြောင့်အဲ့လိုဘဝရလဲလို့ဆိုတော့အရင်ဘဝကအကုသိုလ်မှုတွေပြုခဲ့လို့မကောင်းတာလို့တော့မကောင်းတာဖြစ်တာပေါ့ကောင်းတာလို့တော့ကောင်းတာဖြစ်တယ်မကောင်းတာတွေအလုံးများတော့မကောင်းတဲ့ဘဝဖြစ်ဆင်းရဲအမျိုးမျိုးခံစားပြိတ္တဘဝအစားအစာငတ်လို့မလို့လူနာသူနာလာအတံပေးအစားအစာတောင်းတခါတည်းရန် မတတ်တာတဲ့အခါကိုရင်ပြအစာစာတောင်းအဲ့ဒါကိုပဲလူတွေကတစေ6တဲ့တရေ6တဲ့ဆိုပြီးတော့ကြောက်ကြပြန်ရောအဲကြောက်ကြတဲ့ခါကျတော့ကိုလိုချင်တဲ့အစာမရပြန်ကိုကလိုချင်တာပြောနိုင်မတော်လည်းပဲလူက နားလဲခြင်းမှလဲတယ်များသောအားဖြင့်တော့ မကောင်းမှုအကုသိုလ်ကြောင့်ဖြစ်ရတဲ့ပြိတ္တဘဝဆိုတာရုပ်ဆင်းအင်္ဂါလည်းပဲကြောက်เสียဒီပဲများတာဟုတ်အဲတော့တွေ့ရင်တစေထင်တရေထင်မကောင်းဆိုးဝါးထင်ထင်ပြီးတော့ရှောင်ညပြေးကြပေးဖို့တော့မစင်စားကြပေးတယ်ဆိုတာလည်းဒီတိုင်းပေးလို့ရတာမဟုတ်ပဲဟုတ် ဘုန်းကြီးတို့တောစီမှာတော့ငငယ်တုန်းကတော့တွေ့ဘူးတယ်တဆေမနာပြစ်တာတဲ့ခေါ်စာပြစ်တယ်လို့လည်းခေါ်တယ်ဘယ်လိုလဲဆိုတော့မိုးချုပ်ပိုင်းမိုးချုပ်ပိုင်းတော်တော်ကြီးမိုးချုပ်တဲ့အချိန်မှာကလေးကမတိတ်ဖဲငိုးနေဘယ်လိုမှချော့လို့မရဘူးကလည်းချော့လို့မရတဲ့အခါကျတော့ဒါမကောင်းဆိုးဝါးက လှုပ်ထားလို့မလို့ဒီကလေးဒါတော့ငိုးနေတာပဲလို့ဆိုပြီးတော့မကောင်းဆိုးဝါးဆိုတာအဲ့ဒီတစေတည်းပေါ့ဘာလှုပ်ရလဲလို့ဆိုတော့စလောင်းဘုံထဲမှာထမင်းထက်ဟင်းထက်အဲ့လိုထည့်ပြီးတော့အိမ်ဘောဝါနာဘေးနာသွားပြီးတော့အသာချထားရတာဒီတစေဒီတရေက စားရင်တောက်ခြင်းလို့မို့လို့နွားသွင်းချိန်မှာစကြက်ကပြန်လာတဲ့နွားပေါ်ခိုးပြီးတော့ကပ်ပါလာတယ်တကားဆောင်တာကမသိလိုက်ဘူးလေမသိလိုက်လို့အဲ့ဒါအဝင်ခံလိုက်ရတကားဆောင်တာသိရင်တော့ဝင်မခံပါဘူးတဲ့ဒါနဲ့နွားနဲ့ကပ်ပါလာပြီးအိမ်ရောက်တော့အဲ့ဒါကလေးငိုအောင်ပြုတ်အောင်လုပ်ပြီးအစာတောင်းနေရတယ်အဲ့ဒါနဲ့ဇလောင်းမုံနဲ့ ဓမင်းဟင်းထည့်ပြီးတော့အဲ့ဒီစီယိုနာအိမ်ဝန္တာသွားပြီးတော့ခြားထားရတယ်ခြားထားတော့တော်တော်ကြာတော့လာပြီးစားတာပါပဲစားတာဘယ်သူစားတာလဲဆိုတော့ခွေးပေါ့စားမဲ့လူစားမဲ့တတ်ပါခွေးပဲရှိတာအဲ့ကြတော့ကျင်납တယ်ဒီခွေးမှာတစေတရေကပူးကပ်ပြီးတော့လာစားသွားပြီ ကလေးကလည်းအငိုတိတ်သွားပြီအဲ့လိုအဲ့လိုအယူရှိကြတာကလေးအငိုတိတ်တာတော့မောလို့မလို့တိတ်သွားတာပါမောရတာကြာတာဒါမဲ့အဲ့လိုပဲအယူရှိတယ်ဖြစ်ကြဒီပြိတ္တာအနေနဲ့ကတော့လူနာသူနာသူတို့သိပ်ပြီးမလာဝမှုပြိတ္တာဆိုတော့အခုပြောတဲ့တစေတရေတွေပေါ့မလာဝမှုသူ ရံဖယံခါမှ တော်တဲ့တောင်နဲ့သွားတဲ့အခါတွေ့လို့ရှိရင်လာပြီးအတန်ပေးတာတို့ရုပ်ဆင်းကပြပြီးတော့တောင်းတာတို့စသည်အဲ့ဒါလေးလုပ်တယ်အဲ့ဒီကြတဲ့အခါကျတော့ခုနလိုထမင်းထက်ကျွေလို့ရတာမဟုတ်ဘူးလေတန်ဃာတွေပင့်ဆုံးကသင်္ကန်းကထိပနလူပြီးတော့မှအဲ့ဒီကုသိုလ်ကို အမျှဝေလည်းရအမျှဝေတာကိုသိတော့ အဲ့ဒီပြိတ္တာအဲ့ဒီသစေတရေကသူဤဝဲပြီးပြုတဲ့ကုသိုလ်ကိုသိလို့ဝမ်းသာတယ်ဝမ်းသာတော့သူစိတ်ထဲမှာဝမ်းမြောက်ဝမ်းသာတဲ့စိတ်တွေဖြစ်ဖြစ်တော့ကုသိုလ်ပြုတာကိုဝမ်းသာတဲ့စိတ်ဟာကုသိုလ်စိတ်ပေါ့အဲ့ဒီကုသိုလ်စိတ်ကြောင့်သူမှာအဲ့ဒီဘဝမှာတင်လည်းပဲအစာအသောက်နေရာထိုင်ခင်းနေရချမ်းချမ်းသာသာဖြစ်ဒါမှမဟုတ်ဒီတဲ့ ပို့ပြီးတော့ကောင်းမွန်တဲ့ဘဝရောက်ရင်လည်းရောက်အစိုက်ဒီဖြင့်အဲ့ဒါလိုဖြစ်တယ်အဲ့ဒါကြောင့်တရေ6တယ်တစေ6တယ်ဆိုတာပြိတ္တာတို့ကလာပြီးတော့အစာစင်ရဲ့အနေစင်ရဲ့မို့လာပြီးစားရမယ်တောက်ရမယ်မို့တောင်းတာပဲအဲ့ဒီတောင်းတာကိုအခုပြောတဲ့နီးနဲ့ဗိမိတာရမင်းကြီးမြတ်စွာဘုရားညွှန်ကြားတဲ့နေ့ ကုသိုလ်ပြုပြီးတော့သူတို့အမြပေးဝေတော့သူတို့တဏ္ဏကုသိုလ်စိတ်တွေဖြစ်သူတို့တဏ္ဏမှာဖြစ်တဲ့ကုသိုလ်စိတ်ကြောင့်သူတို့မှာကောင်းကျိုးချမ်းသာရအဲ့ဒီနည်းနဲ့ပေးရတယ်အဲ့တော့မြတ်စွာဘုရားဟောထားတဲ့ပေတဝတ္ထုပါဠိတော်မှာတော့ပြိတ္တာတို့ရဲ့ဆင်းရဲမျိုးစုံ အဖုံပုံကြောက်เสียကောင်းလောက်အောင်ကိုပဲဖတ်မကုန်ပြုမကုန်ပဲ ငရဲတရိษံပြိတ္တာအတုရကယ်ဆိုတာတော့ကာလကင်စီကပြိတ္တာကိုခေါ်တာတဲ့အဲ့ဒါတွေကတော့သူတို့ကမြင်းမို့တောင်အောက်မှနေတာတဲ့ကျန်ကန်ကဆိုးတယ်တွေ့တော့မတွေ့ဘူးဘလို့ဟာတွေလဲတော့မသိပါဘူးလူရင်းကတော့သူတို့လည်းပဲအမတန်ဆင်းရဲနေတဲ့အမြဲတစေဆင်းရဲနေတဲ့တ attva တွေပဲဒါကြောင့် တကယ်လို့သာငါဟာဒီတရားကိုအ ਨੇ ဆုံးသောတပတ္တိမဉ္ဇဉ်ဖူညာအထိရအောင်ကြိုးစားပြီးအာမထုတ်လို့သောတပတ္တိမဉ္ဇဉ်ဖူညာသာဒီဘဝမရဘူးဆိုရင်တော့ငါဟာဒုတိယဘဝမှာအဲ့ဒါလောက်ဆင်းရဲတဲ့အပေဒုက္ခတိဘဝတွေလည်းငါရောက်ချင်းရောက်သွားနိုင်တာပဲ ဓမ္မတဖို့ရပြီဆိုလို့ရှိရင်တော့အဲ့လိုဘဝတွေငါမရတော့ဘူးအဲ့ဒီဆင်းရဲတွေငါဘယ်တော့မှမခံစားရတော့ဘူးဒါကြောင့်အဲ့ဒီဆင်းရဲတွေဟာမခကလွတ်အောင်ဒီဆင်းရဲတွေကိုမခံစားရအောင်အနည်းဆုံးဒီဘဝမှာဓမ္မတဖို့တော့ရအောင်ကြိုးစားမှဆိုတဲ့စိတ်နဲ့ကြိုးစားရတယ်တဲ့အဲ့ဒါအပယ်ဘေးဆင်းဝိရိယကောင်းလာနောက် အာနိသင်ကြိုးစားမှုကြောင့်ရနိုင်တဲ့အကျိုးအာနိသင်ဟိုလည်းပဲဆင်ញင်ပါဝိရိယနဲ့ကြိုးစားအားထုတ်ပြီးလုပ်တဲ့အလုပ်မှန်သမျှအကျိုးမဖြစ်ပေါ်တာမရှိအကျိုးဖြစ်ပေါ်တာကြီးပဲကောင်းတာကိုဝိရိယနဲ့ကြိုးစားအားထုတ်လို့ကောင်းကျိုးချမ်းသာဖြစ်ပေါ်တယ်မကောင်းတာကိုဝိရိယနဲ့ကြိုးစားအားထုတ်လို့ပြန်တယ်ဆိုလို့ရှိရင်လည်းမကောင်းကျိုးတွေစုပုံရတာပဲဒါကြောင့်မလို့ အကျိုးဖြစ်ပေါ်စေနိုင်တဲ့ဒီဝိရိယအာထုတ်ပြီးလုပ်ရတဲ့အလုပ်ကိုငါလုပ်ပြီးဆိုလို့ရှိရင်ဒီတရားမရပဲတော့မနေနိုင်ဘူးအစင်မြင်မြင်ဝိပဿနာတတိသမารိဝိပဿနာဉာဏ်ရင်လဲရမယ်ဒီတဲ့ပိုးနိုင်ရင်မဉဏ်ဘုံဉဏ်အထိငါရနိုင်မယ်ကြိုးစားမှုဆိုတာအချီးနှီးမဖြစ်ဘူးနည်းနည်းကြိုးစားရင်နည်းနည်းအောင်မြင်တယ်များများကြိုးစားတယ်ဆိုလို့ရှိရင် များများအောင်မြင်တာပဲ ဝိရိယဆိုတာအရင်နှီးပဲနည်းနည်းရင်နှီးရင်အကျိုးအမြတ်နည်းတယ်များများရင်နှီးရင်အကျိုးအမြတ်များတယ်ဒါကြောင့်မလို့ဝိရိယတည်းဟုသောအရင်နှီးကိုများများရင်နှီးနောက်လမ်းစဉ်ကိုလည်းယူသေးရတယ်တဲ့လမ်းစဉ်ဆိုတာဒီတတိပဋ္ဌာန်ဝိ လမ်းဟာရှည်ရှည်သောဖရာရှင်များယန္တာအရှင်မြတ်များလျှောက်သွားတဲ့လမ်းပဲရှည်ရှည်သောဖရာရှင်များယန္တာအရှင်မြတ်များဟာဒီတတိပဌာဝိပဿနာကိုကျင့်ကြံပွားများအထုတ်တဲ့အတွက်အနိစ္စဒုက္ခအနတ္တသဘောတွေသိပြီးတော့သူတို့တဏ္ဍာမှာရှိတဲ့လောဘဒေါသမောဟစတဲ့ကိလေသာတွေအမြင့်ပြတ်ငြိမ့်သွားကြတယ် အဲဒါလို့ဆင်းရဲကြောင့်ကိလေသာတွေအမြဲပြန်ငြိမ့်သွားတဲ့အတွက်လိုခြင်းတတ်မြတ်တာတွေလည်းမရှိစိတ်ဆိုးတာအမျက်ထွက်တာစိတ်ပြတ်တာစိတ်မချမ်းသာတာဆိုတာလည်းမရှိအမှန်တဘာဝမသိဘူးဆိုတာလည်းမရှိဘူးဘဝင်မြင့်နဲ့မာနတက်တယ်ဆိုတာလည်းမရှိဘူးယုံကြည်တဲ့အရာပေါ်မှာဖြစ်တဲ့ယုံမှားတန်တရားဝိသိကိစ္စဆိုတာလည်းမရှိဘူးဒါကြောင့်မလို့သရောတဏမှာဒီ ဆင်းရဲစိတ်ကိလေသာစိတ်ညင်မဲတဲ့စိတ်တွေဟာဒီတတိပဌာဥပဒနာကိုကျင့်ဉဏ်အပြင်ကုံခန်းကုံနဲ့ဒီဟာတွေကိုပယ်နိုင်တယ်ဒါကြောင့်မို့ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ကိုရကြရောက်ကြတာပဲလို့ဒီတတိပဌာဥပဒနာလမ်းစဉ်ရဲ့အကျိုးများပုံကို ရှေးရှေးသောဘုရားယန္တာများအောင်မြင်မှုရသွားတာဆင်ញင်ကြည့်ပြီးတော့ ကြိုးစားရတယ်တဲ့ဒါကြောင့်ဒီလမ်းစဉ်ရိုးရိုးသေးသေးကြိုးကြိုးစားစားနဲ့ငါအထုမှပဲဆိုတဲ့အနေနဲ့အထုရတယ်အပယ်ဘေးစင်ကြင်အာနိတဲ့လမ်းစဉ်ရိုးသေးပါအပယ်ဘေးစင်ကြင်အာနိတဲ့လမ်းစဉ်ရိုးသေးပါဒါဝိရိယနှိုးစော်တဲ့အကြောင်းတရားတွေဝိရိယအားကောင်းစေတဲ့အကြောင်းတရားတွေဝိရိယတန်ဖို့စဉ် ဝါတဲ့အပိုင်းမှာအထကထာကဖွင့်ပြထားတယ်ဆိုအပေဘေးစင်ခြင်းအာနိသင်လမ်းစဉ်ယုတိပါအပေဘေးစင်ခြင်းအာနိသင်လမ်းစဉ်ယုတိပါ ပြီးတော့ပိန္ဒာပဆာယနာတဲ့ဆွမ်းကိုပူဇော်တယ်တဲ့ဆွမ်းကိုပူဇော်တယ်ဆိုတာဒကာဒကမတွေလှူဒန်းထားတဲ့ဆွမ်းရဲ့အကျိုးကိုဒကာဒကမတွေတုံ့ပြန်ပြီးပေးရတာအဲဒါဆွမ်းပူဇော်တယ်ဘယ်လိုတုံ့ပြန်ပေးတာလဲလို့ဆိုတော့တို့များ ကိလေသာငြိမ်းချောင်းဆင်းရဲငြိမ်းချောင်းအကျင့်ကောင်းအကျင့်မှန်နေတတိပဌာဝိပဿနာတွေကျင့်ကြံပွားများ အထုတ်နေကြလို့တို့ရဲ့အကျင့်တရားတို့ရဲ့သီလသမာဓိပညာတရားကိုကြည်ညိုသောအာဖြင့်ယူသေးသောအာဖြင့်ပူဇော်သောအာဖြင့်တရားဓမ္မတွေကဆွမ်းကွမ်းနေလူကြတယ်နေစရာ ကြောင်းကန်တွေလှူကြတယ်ဝတ်စရာသင်္ကန်းအစာရည်တွေလှူကြတယ်ဒီတော့တို့များကိုသန္တရာဝကလွတ်အောင်လောဘဒေါသမောဟကိလေသာစိတ်ညစ်စိတ်မဲစိတ်ရိုင်းနေအကုသိုလ်စိတ်တွေစင်ကြဲသွားအောင်ကြိုးစားအားထုတ်နေတဲ့ပုံကိုယ်တွေပဲဆိုတဲ့အသည့်အမှန်နဲ့တို့များကိုဒီဆွမ်းကွမ်းအစာရှိသည့်လူတန်းတာ အဲ့တော့ဒီတရားဓမ္မတွေသူတို့ရဲ့ချွေးနှဲစာကိုချွေးနှဲစာတွေကဖဲ့ပြီးလူဒန်းနဲ့ဆွမ်းကိုစားပြီးထမင်းကို စားပြီးတို့များက ပေါ့ပေါ့ရော်ရော်မနေသင့်ဘူးသူတို့အကျိုးပူရအောင်ပိုးပြီးတို့များကသီလသမารီအကျင့်ကိုပူကျင့်တဲ့နဲ့တတိပဌာန်ဝိပဿနာကို ပိုးပြီးအာထုတ်တဲ့နဲ့အဲဒါတော့အာထုတ်ခြင်းအပြင်မိမိတို့တဏ္ဍမှာ ဖြူစင်တဲ့စိတ်အစဉ်တွေအဖြစ်များပြီဆိုလို့ရှိရင်လှူသူတို့အတွက်ပိုပြီးအကျိုးများတယ်အလှူခံပုဂ္ဂိုလ်ကလူချင်းတတ်မြတ်တဲ့လောဘစိတ်ဆိုးစိတ်ပြတ်တဲ့ဒေါသအမှန်တဘာဝမသိတဲ့မောဟဒီစိတ်အငြိအကျေးတွေကင်းအောင်သီလအကျင့်တမာရီအကျင့်ပညာအကျင့်တွေကျင့်နေတယ်တတိပဌာဥပဒနာအကျင့်တွေကျင့်နေတယ်ဆိုရင် ရိုးရိုးစားစားအထုတ်ကျင့်ကြံပွားများနေတဲ့အလှူအံပုဂ္ဂိုလ်ရဲ့တဏ္ဍမှာဖြူစင်တဲ့ဝိပဿနာကုသိုလ်စိတ်တွေပဲအဖြစ်များပြီးတော့ညင်မဲတဲ့လောဘဒေါသစတဲ့အကုသိုလ်စိတ်တွေကအဖြစ်နေတယ်။များသောအားဖြင့်ဖြူစင်တဲ့ကုသိုလ်စိတ်တွေပဲဖြစ်နေ။ဒါကြောင့်ဖြူစင်တဲ့ကုသိုလ်စိတ်တွေဖြစ်နေတဲ့အလူကံပုဂ္ဂိုလ်ကိုအားကောင်းတဲ့စေရနာတရားတရားနဲ့ လှူပြီဆိုရင်အဲ့ဒီအလှူဟာမြေဩဇာကောင်းတဲ့လယ်မြေယာမြေမှာအောင်မြင်တဲ့မျိုးစေ့ကို စိုက်ပျိုးလို့ဖွံ့ဖြိုးကြီးထွားတဲ့အရိယပင် ရသလိုဖြူစင်သောစိတ်အစဉ်ဒီဟုသော မြေဩဇာကောင်းတဲ့လယ်မြေယာမြေဒီဟုသော အလှူခံပုဂ္ဂိုလ်ရဲ့ပန္နမှာ လူကံပုဂ္ဂိုလ်အားထက်တန်ဖြူစင်တဲ့စေရနာနဲ့လူဒန်းတဲ့ဒါနကုသိုလ်ဟာလည်းပဲအလူကံပုဂ္ဂိုလ်ရဲ့စိတ်ဓာတ်ဒီဟုသောဖြူစင်တဲ့စိတ်ဓာတ်ဒီဟုသောမြေဩဇာကကောင်းတဲ့အတွက်အဲ့ဒီဒါနကြောင့်တုံ့ပြန်ရတဲ့အကျိုးတရား action ပေါ့ reaction ပေါ့အကျိုးတရားကြတော့လည်းပဲကြီးမားတယ်ဖွံ့ဖြိုးတယ် ဒါကြောင့်မို့အလူကံပုဂ္ဂိုလ်ကအမှတ်တမဲ့မနေပဲနဲ့တို့များကိုဒီအကျင့်ကျင့်လို့လောဘဒေါသမောဟငြိမ်းတော့ငြိမ်းအောင်ကျင့်နေတဲ့ပုဂ္ဂိုလ်တွေမို့လူကြတညပူဇော်ကြတာပဲဒါကြောင့်တို့ကပေါ်ပေါ်ရော့ရော့အာမထုတ်သင်မှု အမှတ်တမဲ့မနေသင်မှုအမြဲတစေမိမိတို့တဏ္ဍမှာဖြူစင်တဲ့ဝိပဿနာတတိတမာတိ ဝိပဿနာပညာခေါ်တဲ့ကုသိုလ်စိတ်တွေဖြစ်အောင်တို့ကကြိုးစားအားထုတ်ဖို့လိုတယ်အဲဒါလို့ဆိုလို့ရှိရင်တို့များမှလည်းတရားတိုးတက်လူသူများမှလည်းမြေဩဇာကောင်းတဲ့လည်းမြေရမင်းမှစိုက်ပြူရတာနဲ့တူတဲ့အတွက်သူတို့ရဲ့လူဒန်းတဲ့ဒါနကုသိုလ်စေတနာလည်းပဲကြီးမားတဲ့အကျိုးကိုသူတို့ကိုပေးဆွမ်းတယ်အဲဒါလို့ဆင်ញင်းပြီးတော့ ဆွမ်းလူသင်္ကန်းလူကြောင်းလူအစိုက်တဲ့ပစ္စည်းပိုင်းလူလက်တကာတို့ရဲ့ဒါနကုသိုလ်အကျိုးကြီးမားစေခြင်းအကျိုးငှာမိမိတို့တဏ္ဍမှာဖြူစင်တဲ့စိတ်ဓာတ်ခေါ်တဲ့မြေဩဇာတွေတိုးတဲ့တိုးပြီးတော့ဖြစ်ပေါ်စေခြင်းအကျိုးငှာကြိုးစားအထုတ်တဲ့တဲ့ဝိရိယထုတ်တဲ့အမှတ်တမဲ့မနေသင့်ဘူးပေါ်ပေါ်ရရ အာမထုတ်သင့်ဘူးတကယ့်ကိုပဲစူးစူးဆိုင်ဆိုင်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောသိအောင်အာထုတ်သင့်တယ်လို့ဆင်ញင်းပြီးတော့ဆွမ်းအကျိုးကို တုံ့ပြန်ဆက်သောအနေနဲ့ကြိုးစားအာထုတ်ရတယ်တဲ့အဲ့ဒါပိန္ဒာပဆာယနာတဲ့ကျမ်းဂန်ကပိန္ဒာပဆာယနာဒီဟိုကျွန်းမှာရှိရမဟာမိတ်တာဆိုတဲ့ မထီတပါအဲ့လိုပဲတရားအထုံနေတာအနုရာဒမြို့အနုရာဒမြို့နာမှာရှေးကအရှင်မဟိန္ဒတို့တရင်သုံးသွားတဲ့ကျောင်းတွေရှိတယ်တချို့ဟာတွေတော့လဲအုပ်ကျောင်းတွေပါပဲတောင်အောင်မှာတောင်ကုန်းကတော့မန္တလေးတောင်နီးပါးလောက်မြင့်ပါတယ်တောင်ပေါ်မှာလဲကျောင်းတွေရှိတယ်တောင်ဘေးမှာလည်း တပားနေတပားနေဂူတွေရှိတာတန်ဃာတော်တွေကတော့အဲ့လိုဂူတွေလဲတဲ့နေကြသတင်းသုံးညအကြောင်းမှလည်းသတင်းသုံးညပြီးရှေးကတော့ဒီဟိုကျောင်းကတော်တော်တရားအထုတ်တဲ့ကျွန်းမှာအထူးသဖြင့်တန်ဃာတော်တွေတရားအထုတ်ကြလူတရားဓမ္မတွေကတော့တရားထင်ထင်ရှားရှားအထုတ်လို့ကြော်ကြားတဲ့အတွက်မှတ်တမ်းကြံခဲ့တာမရှိပါဘူး သံဃာတော်တွေအနေနဲ့တော့မှတ်တမ်းတွေအမျိုးမျိုးကြံခဲ့တယ်သံဃာတော်တွေ BC 300စုလောက်ကစပြီးအခုချိန်ထိသက်သေးကံအဖြစ်အကျွင်းကြံနေရှိနေကြသေးတယ်အဲ့ဒီမဟာမိတ်တမထေရဟာကိုယ်ထဲမှာနေပြီးတော့တရားအားထုတ်တယ်တရားအားထုတ်တော့ အဲ့ဒီအနုရာဓမျိုးတဲကမျိုးစင်ကြီးဘုံနဲ့တူပါတယ်အဲ့ဒီဆုံးကကြွအခုတွေ့ရတာတော့အခုရှိတဲ့အနုရာဓမျိုးနဲ့အဲ့ဒီအရှင်မိန်သားတို့ကြောင်းနေတဲ့ဆိုရင်၈မိုင်လောက်ဝေးပါတယ်အဲ့ဒီကူတွေနဲ့၈မိုင်လောက်ဝေးတာရှေးကတော့အဲ့လိုဟုတ်ပုံမရပါဘူးမြို့ကအဲ့ဒါ အကြောင်းနေနဲ့မလားမကန်တမိုင်နှစ်မိုင်အတွင်းထိရှိတယ်နဲ့တူပါတယ်အဲ့ဒါလို့ဆုံးခံပြီးတော့တရားအထုတ်တော့အဲမျိုးတွေကဆင်းရဲသားမုတ်ဆိုးမှသားအမိနှစ်ယောက်က သူ့ကိုဆွမ်းအထုကယူဆိုင်ပြီးပြုစုဆုံးခံတယ်ဆိုပေတဲ့တခြားသွားမခံရဘူးအဲ့ဒီအိမ်ကိုလည်းအဲ့ဒီအိမ်ကိုပဲဆုံးခံကြွဒီအိမ်ကပဲတပါးစားလုံလောက်အောင်လောင်းလှူ လူပြီးပြန်လာဆုံးဖုံပေးပြီးတော့ဆက်တရားအထုတ်အဲ့ဒါလိုလုပ်ဒါပေမဲ့တရားကထိရိမိမိမတွေ့ဘူးများသောအားဖြင့်တရားထိရိမိမိမတွေ့ရင်ယောဂီကအကြောင်းရှာရင်ငါဝိရိယမလုံလောက်သေးလို့ထိရိမိမိအာမထုတ်သေးလို့ဝိရိယလျော့နေသေးလို့ မရတာဘာလားလို့အဲ့ဒီအကြောင်းကို မရှာတာများတယ်တခြားအကြောင်းတွေပဲရှာတယ်နေမကောင်းလို့အနန္တယောဂီက တချွတ်ချွတ်ဖြစ်နေလို့အဆောင်ကြတော့ရှုမှတ်ပါတယ်အဆောင်ကြတော့လဲဟိုဘက်ခန်းကစကားတွေတွတ်တွတ်ပြောတာနဲ့တမာရိမဖြစ်လို့အစရှိသည်ဖြင့်တခြားအကြောင်းတွေပဲရှာတယ်တရားမရတာကိုယ့်ရဲ့ဝိရိယညော့နေတဲ့အကြောင်းကိုတော့ဘယ်တော့မှမရှာဘူး အဲ့ဒီအကြောင်းတော့ဘေးဖယ်ထားလိုက်တယ်အဲ့ဒါလိုပဲအကြောင်းရှာတတ်တာများတယ်ဒီမထီလည်းပဲနှစ်ပေါင်းများစွာကြာအောင်အထုတ်တယ်တရားကမတွေ့တရားမတွေ့တော့သူလည်းအခုလိုပဲအများလိုပဲပေါ့ငါဝိရိယအချိန်တော့ပြည့်စုံအချိန်ကောင်းငါအထုတ်တာပဲငါကြိုးကြိုးဆဆအထုတ်တာပဲငါပါရမီမပါလို့တရားကမရတာပဲအဲ့ဒါလိုပဲ ဆင်းရဲနှလုံးသွင်းဒါပေမဲ့လို့အားတော့လဲထုံနေတာယော့ရဲရဲပြော့ပြဲပြဲပေါ့အာထုတ်တာဝိရိယယော့လို့ကတော့ဘယ်တော့မှမရဝိရိယယော့တယ်ဆိုတာရှုမှတ်တာတောင်ဖောင်းနေပိန်နေရှုမှတ်တာတောင် ဖောင်းတာသေးသေးချာချာထိထိမိမိသိသွားအောင် စိတ်အားစိုက်စူးစိုက်ရှုမှတ်မှပိန်နာသေးသေးချာချာထိထိမိမိသိသွားအောင်စိတ်အားစိုက်ရှုမှတ်မှ အဲ့ဒီစိတ်အားဆိုင်ရှုမှတ်တယ်ဆိုတာစူးစူးဆိုင်ဆိုင်ရှုမှတ်တာအဲ့ဒါဘာခေါ်လဲဆိုတော့ဝိရိယပဲတမန်ငါရှာငါလေးဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်နဲ့သိတယ်လို့လို့မသိတယ်လို့လို့အဲ့လိုဝတရားကြီးဆိုပြီးရှုနေရင်ဘယ်တော့မှမရဘူးအဲ့ဒါဝိရိယရော့ဒီလိုမဟုတ်ဘဲနဲ့တရွေ့ရွေ့ဖောင်းတာကိုစိတ်ကသေးချာပီပီတတသိအောင်တရွေ့ရွေ့ပိန်ကြသွားတာကိုစိတ်ကသေးချာပီပီတတသိအောင်ဂရုဒီဇိုင်းနဲ့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 တချို့လဲစိတ်အဆူဖြစ်ယုံမြဖြစ်တယ်စိတ်ကဆူယုံမြပဲဆိုနေတယ်တကယ်ဖြစ်နေတဲ့ဖောက်မှုပိတ်မှုမသိထိုင်မှုထိမှုမသိဈဉ္ညာလျှောက်တဲ့အခါလဲကြွတယ်လှမ်းတယ်ချတယ်လျှောက်တဲ့ခါတရားကြွတယ်လို့ဆိုတာကတခြားခြေတော့ကြွနေတာတခြားလှမ်းတယ်လို့ဆိုတာတခြားလှမ်းနေတာတခြားအမကိုက်ဘူးအဲ့ဒါပစ္စုပန်မတည့်ဘူးခေါ်တာ ကြွစေအခါမှာကြွနေတယ်လို့ရှုသိနေတာမှရှုစိမ့်နဲ့ရှုကံအာယုံပစ္စုပန်တဲ့တယ်အံကြိုက်တယ်လို့ခေါ်တာလှမ်းစေစေအခါမှာလှမ်းတယ်လို့စိတ်ကတည်တည်ချာချာသိနေမှအဲ့ဒါပစ္စုပန်တဲ့တယ်အံကြိုက်တယ်ပစ္စုပန်ကြကြရှုတယ်လို့ခေါ်တယ်ထို့အတူခြားစေစေအခါမှာခြားစေစေ ရွေ့ရှားမှုသဘောကိုစိတ်ကသိနေမှပစ္စုပန်ကြတယ်ပစ္စုပန်တဲ့တယ်အံကိုက်တယ်ခေါ်တယ်ရှုစိမ့်တယ်အစုပန်အာယုံတဲ့တယ်အံကိုက်တယ်အဲ့ဒါလိုဖြစ်ဖို့ဆိုတာကစူးစူးဆိုင်ဆိုင်နဲ့ဝိရိယအာသင်ပြီးစိတ်အားမဆိုင်သမျှတော့အဲ့ဒါလိုမသိဘူးခဏခဏစိတ်တွေထွက်နေစဉ်းစားနေတွေးနေစိတ်ကူးနေတာနဲ့ပဲအချိန်ကုန်တယ်အဲ့ဒီရွေရှားမှုသဘောကို သေသေးချာချာတိတိကျကျသိအောင်စိတ်အားစိုက်စူးစိုက်ပြီးရှုရင်အဲ့ဒါဝိရိယအားသွင်းပေးရတယ်ဓမ္မရအဲ့ဒါလို့ဆိုလို့ရှိရင်စိတ်လည်းမြန်မြန်ငြိမ်တဲ့တမာတိဖြစ်တယ်အရှုခံကြွားရွေသဘောလှမ်းရွေသဘောခြားရွေသဘောဆိုရယ်ရွေသဘောတွေလည်းသေချာပြီးပြီးတတ်တတ်သိအဲ့ဒါကဝိရိယအားသွင်းပြီးတော့စူးစူးဆိုင်ဆိုင်စိတ်အားဆိုင်ရှုတာ အဲခုနပြောသလိုဝိရိယအာမသွင်းမင်းနဲ့တမန်ကရှာငါပဲရှုတယ်ဆိုလို့ရှိရင်ခဏခဏကလည်းစိတ်ကလည်းထွက်တယ်ထွက်တဲ့စိတ်လည်းမသိဘူးသိတော့လည်းထွက်တဲ့စိတ်မမှတ်နိုင်ဘူးတတိပဌံဝိပဿနာမှာထွက်စိတ်လွင့်စိတ်စဉ်းစားစိတ်တွေးစိတ်စိတ်ကူးစိတ်အဲ့ဒီစိတ်တွေကိုဖြစ်တိုင်းဖြစ်တိုင်းမလွတ်ရအောင်ရှုနိုင်မှစိတ်ကငြိမ်းလာတယ်အဲ့ဒါတွေ မရှုနိုင်ဘူးဆိုစိတ်ကမငြိမ့်ဘူး။ဒါကြောင့်အဲ့ဒီထွက်စိတ်လွင်စိတ်စဉ်းစားစိတ်တွေးစိတ်တွေဖြစ်တိုင်းဖြစ်တိုင်းမလွတ်ရမလဲရအောင် ရှုမယ်ဆိုတဲ့စိတ်လဲထားရမယ်။ထွက်နေတယ်လို့သိတာနဲ့တပြန်နဲ့တည်းချက်ချင်းတင်းနေရင်စူးစူးဆိုက်ဆိုက်ရှုလေရ။အဲ့ဒီစိတ်ရပ်သွားတဲ့အထိတင်းတင်းရင်ရင်စူးစူးဆိုက်ဆိုက်ခတ်သွက်သွက်ရှုရတယ်။ခတ်သွက်သွက်ကလေးရှုရတယ်။ရှုတာက တွေးတယ်တွေးတယ်တွေးတယ်တွေးတယ်တွေးတယ်အဲ့ဒါလို့ရှုရင်အတွေးနောက်ကို တခါတည်းလူပါပါသွားတော့တာမျောပြီးတော့အဲတွေးတဲ့စိတ်မပြောက်တဲ့အပြင် အတွေးနောက်မျောပြီးပါသွားလို့တခါတရံများစတုမဟာရေနတ်ပြည်များလှည့်လိုက်တာနတ်သားနတ်သမီးတွေတွေ့တယ်နတ်ဘုံနတ်နန်းတွေဒါနဲ့မကျေနပ်သေးလို့တာဝနိဒာနတ်ပြည်တက်လိုက်သေးတယ် တောင်ဒိဏ္ဍနတိကြတော့ပိုးပြီးချောရလာတဲ့နတ်သားနတ်သမီးတွေနတ်ဘုံပြီးမှနေတွေးတော့ဘာလဲဆိုတော့အတွေးနောက်ပါသွားတာဘာကြောင့်လို့မရှုလို့သို့မဟုတ်ရှုတော့လည်းပဲတင်းတင်းရင်ရင်စူးစူးဆိုင်ဆိုင်ဖိဖိစီစီခတ်တတ်တော်မရှုလို့ခတ်တတ်တော်ကလေးရှိပါအဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီအထိစိတ်ကဆွဲမသွားနိုင်တော့မကြခင်မဲ့ရပ်သွားအတွေးပြတ်သွား ရှုစိတ်ကအရှုခံရှုနေကြပင်တိုင်းအာယုံဖောင်းမှုပိန်မှုစီပြန်ရောက်တချို့မှာရှုရမှန်မသိလို့တော်လကောင်းရှုရမှန်သိတော်လည်းပဲတွေးလို့ကောင်းကောင်းစိတ်ကူးလို့ကောင်းကောင်းနဲ့တွေးနေစိတ်ကူးနေတာကြောင့်တရားအတွေးလွန်စိတ်ကူးလွန်သွားပြီးတဲ့အခါကျတော့စိတ်တွေကြောင်ကြောင်ကြောင်ချောက်ချားဖြစ်သွားပြီးတော့ တရားကလေးရောက်ရတာလည်းရှိနိုင်တယ်ဘယ်ရောက်တာဘယ်နာမနာဟမ်ဘယ်နာမနာချမ်းမြေနဲ့တော့မဝေးဘူးနော်ချမ်းမြေနဲ့တော့မဝေးဘူးအဲ့ဒါအတွေးလွန်တော့ရောက်လိုက်မယ်အတွေးလွန်ရင်တော့ gain အတွေးမလွန်အောင်မလုပ်မလား တင်းတင်းရင်ရင်စူးစူးဆိုင်ဆိုင်ခတ်သွက်သွက်တွေးစိတ်ကိုရှုရမယ်တင်းတင်းရင်ရင်စူးစူးဆိုင်ဆိုင်ခတ်သွက်သွက်ရှုရမယ်နိုင်ငံညာသားယောဂီတွေတရားပြတဲ့အခါကျတော့ဘုန်းကြီးကဒီစလုံးကိုထက်ခတ်ထက်ခတ်သုံးတာကို attentively energetically and somewhat quickly you should note all the thoughts arising in the sitting အဲ့လိုသုံးတာဘုန်းကြီးစီအထုပ်ပါများတဲ့ယောဂီတွေတချို့လည်းဒီမရောက်သေးပါဘူးဟိုပြည်ပမှာပဲများတဲ့ယောဂီတွေအဲ့ဒါဘုန်းကြီးမေးလိုက်တွေးစိတ်လွင်စိတ်စဉ်းစားစိတ်စိတ်ကူးစိတ်တွေဖြစ်လာရင်ဘယ်လိုလုပ်မလဲဆိုတော့အဘုန်းကြီးစကားလုံးကိုအတိအကျသူကရွတ်ပြ attentively energetically some quickly must be noted လို့ သူရားတောင်းနေတယ်အာတင်းနေရင်ရင်စူးစူးဆိုင်ဆိုင်တွေးစိတ်ကိုနောက်စိတ်နဲ့သေချာသိအောင်ရှုခတ်တဲ့အတွက်ရှုဘာကြောင့်ခတ်တဲ့အတွက်ရှုရတာလဲလို့ဆိုတော့တွေးစိတ်ပေါ်မှာရှုစိတ်ကအင်အားနဲ့လွှမ်းမှုသွားနိုင်အောင်ဒီလိုမဟုတ်ဘဲနဲ့ရှုစိတ်က အင်အားသေးနေပြီးတော့တွေးစိတ်ကအင်အားကောင်းနေရင်ရှုစိတ်ကို တွေးစိတ်ကလွှမ်းမိုးသွားတဲ့အခါရှုစိတ်ပျောက်သွားတာလည်းရှိတယ်ဒါမှမဟုတ်အတွေးနောက်ကောက်ကောက်ပါ မျောသွားတာလည်းရှိတယ်ဒီလိုမဟုတ်ဘဲနဲ့ရှုစိတ်ကအင်အားကောင်းလို့တွေးစိတ်ပေါ်လွှမ်းမိုးသွားပြီဆိုရင်တွေးစိတ်ဟာတဖြည်းဖြည်းအားနဲ့အားနဲ့သွားပြီးတော့ နောက်ထပ်သူ မတွေးနိုင်တော့ဘူးရပ်သွားရောအဲ့ဒါအတွေးပြတ်သွားတယ်အဲ့ဒါလိုဖြစ်အောင်ကတင်းတင်းရင်ရင်စူးစူးဆိုင်ဆိုင်ခတ်သွက်သွက်သိအောင်ရှုရတယ်အဲ့လိုတွေးစိတ်ရပ်သွားပြီဆိုလို့ရှိရင်တော့ဖောင်းတာပိန်တာပြန်ရှုစိတ်ထွက်တယ်လွင့်တယ်စဉ်းစားတယ်တွေးတယ်စိတ်ကူးတယ်တစုံတရာစိတ်ဖြစ်ပေါ်တယ်ဆိုရင်အဲ့ဒီစိတ်ကိုမရှုမှတ်ဘဲ ဖောင်းမှုပိန်မှုစီဘယ်တော့မှပြန်ပြီးတော့ဆွဲမမှတ်ရဘူးအဲ့ဒီဖြစ်ပေါ်တဲ့စိတ်ကိုဖြစ်ပေါ်တဲ့အတိုင်းတင်းနေရင်စူးစူးဆိုင်ဆိုင်အသက်သွက်ရှုလို့သူရက်သွားမှသာဖောင်းမှုပိန်မှုခေါ်တဲ့ပင်တိုင်းအာယုံကိုပြန်ရှုရမယ်အဲ့ဒါသိရေးကြည့်တယ်အရေးအကြီးဆုံးပဲ ထွက်စိတ်လွန်စိတ်စဉ်းစားစိတ်တွေးစိတ်စိတ်ပြေးစိတ်လွန်စသည်အဲ့ဒါတွေကိုရှုဖို့ရဝိပဿနာမှာအရေးကြီးဆုံးပဲသူ့ရဲ့အရေးကြီးတာဘာမှမရှိတော့နောက်ဒုတိယအရေးကြီးဆုံးက အသေးစိတ်အမှုအရာတွေကိုဆက်ဆက်မိအောင် မလွတ်ရအောင် မပြတ်မလတ်ရှုဖို့ရဟာအရေးကြီးဆုံးပဲ ကွေးတာဆန္နာကိုင်နာတွေ့တာထိုင်နာထတာစားတာတောက်တာမြောက်တာချတာရေချိုးတာဝှက်လျှော်တာမျက်နာတက်တာတကားဖွင့်တာပိတ်တာဖနာစွတ်တာချွတ်တာစသည်ဘာပဲလှုပ်လို့လှုပ်ရှားပြုမှုမှုမှန်သမျှပြုလုပ်နေတဲ့အခါမှာအဲ့ပြုလုပ်နေတဲ့အတိုင်းတတိကပ်ပြီးရှုမှတ်မိအောင် ရှုလိုက်ရတယ်အဲ့ဒါလို့ရှုမှတ်လို့ရှုမှတ်မှုချင်းဆက်ဆက်မိပြီဆိုတော့ တမာရီအားကောင်းလာရော စိတ်ပိုးပိုတည်ငြိမ်လာပိုးတည်ငြိမ်လာပြီဆိုလို့ရှိရင်သိเสียရှိတဲ့ရုပ်သဘောနာမ်သဘောသိတော့ဝိပဿနာဉာဏ်တွေဖြစ်တယ်ဒါကြောင့်အသေးစိတ်အမှုအရာကိုဒုတိယအနေနဲ့အရေးကြီးတဲ့အချက်ပဲလို့နားလည်သဘောပေါက်ပြီးတော့ရိုးရိုးသေးသေးလေးလေးစားစားနဲ့မပြတ်မလစက္ကန့်တိုင်းမိနစ်တိုင်းရှုမှတ်မှုရှိနေအောင် ကြိုးစားရတယ်အထုတ်ရတယ်အဲ့လိုကြိုးစားဖို့အထုတ်ဖို့ဆိုတာလေဝိရိယရဲ့အလုပ်ပဲနားလေသဘောပေါက်မှတရားသိကျင်တဲ့ဆန္ဒပြင်းထန်မှတရားလူကျင်တဲ့ဆန္ဒပြင်းထန်မှအဲ့ဒါအထုတ်တယ်အခုဒီမထေရမဟာမိတ်တမထေရမရသေးတာကတော့ဝိရိယယော့နေသေးလို့ပဲလို့ကောက်ချက်ချ ဝီရိယဆိုတာကိုဝီရိယစိတ်ဝီရိယကိုဝီရိယဆိုတာမိနစ်30လောက်ထိုင်လိုက်ထားလိုက်တော့ကြဈဉ္ဉံလျှောက်လိုက်15မိနစ်ထိပြန်ထိုင်လိုက်နဲ့ကိုဝီရိယမကောင်း2နာရီ3နာရီ4နာရီမပြင်းမဲမပြောင်းမဲဇွဲနဲ့ထိုင်နေအဲ့ဒါကိုဝီရိယစိတ်ကဒီတရားမရသမျှငါမထားဘူးသို့မဟုတ်2နာရီမပြည့်သမျှငါမထားဘူး3နာရီမပြည့်သမျှငါမထားဘူး ဘလောက်နာနာကျင်ကျင်အဲ့ဒီနာတာကျင်တာကြောင့်ငါအခုလဲသေးမသွားဘူးနာတာကျင်တာငါကိုတရားပေးနေတာပဲနာမှုကျင်မှုကြိုက်မှုခံမှုရှိသမျှငါစူးစိုက်ပြီးတင်းနေရင်ရှုမယ်ရှုလို့နာမှုကျင်မှုဒုက္ခဝေဒနာရဲ့မခံစားတဲ့ခံစားရခံစားရတဲ့သဘောရဲ့ဖြစ်ပြီးပြက်လို့မတည်မြဲတဲ့သဘောဖြစ်ပြမပြိနှိမ့်စစ်လို့ဆင်းရဲတဲ့သဘော ဒီသဘောတွေငါသိသွားပြီဆိုလို့ရှိရင်တဖြည်းတည်းတဖြည်းငါဟာ အထက်ဘက်ကိုနှီးသွားပြီမဲ့ဘက်ဖို့ပဲနှီးသွားပြီဒါကြောင့်ဒါတွေကိုအလျှော့မပေးဘဲနဲ့ဒီထဲကနေပြီးငါအတွက်တရားအမျက်ရအောင်ဒီနာတာလဲတနည်းရင်စူးဆိုင်ဆိုင်မှတ်မယ်ကျင်တာလဲစူးစူးဆိုင်ဆိုင်မှတ်မယ်ကြိုက်တာခဲတာလဲစူးဆိုင်ဆိုင်မှတ်မယ်ဆိုတဲ့ဇွဲနဲ့အဲ့ဒါလို့ရှုရင်အဲ့ဒီ အဲ့ဒီစိတ်ထားမျိုးကိုစိတ်ဝိရိယခေါ်တယ်စေတသိကဝိရိယဇွဲပေါ့ဒီတော့ဒီမထေရကြီးကအဲ့ဒီအခြေအနေရတော့ကိုဝိရိယစိတ်ဝိရိယနှစ်ပါးလုံးယော့နေတဲ့သဘောရှိပါတယ်ဒါနဲ့တနေ့ဆုံးခံသွားတော့အဲ့ဒီခုနပြောတဲ့မုတ်ဆုံးမသာမီအိမ်သူသွားတာကနည်းနည်းလေးနောက်ကျသွားပုံရပါတယ်ဒကမကြီးကတော်လက်တော်တဲ့ကိုထွက်မလို့ လက်တော်တဲ့ထွက်တော်လည်းပဲသူ့မှာလက်ရိပ်เสียပါเสียဒါတော့ရှိမထပါဘူးဟိုဗမာပြည်မှာလို့ဆိုလို့ရှိရင်ကောက်သိန်းကောက်ခေါ်တဲ့သူမြတ်ရိပ်ပြီးသားလက်တဲ့လက်ပြီးတော့ကြတဲ့စပနံလေးတွေလိုက်ကောက်တာမျိုးအဲ့လိုအလုံးမျိုးရှိပါလိမ့်အဖွားကြီးကအိမ်ဝကြမှာတတိယလို့အိမ်မော်ကသမီးကိုလှမ်းပြီးမှားတယ်ဒီအခါမှာမဟာမိတ်တမထေရကမလှမ်းမကမှရောက်နေဆွမ်းတပိတ်နဲ့သမီးရဲ့ ဟိုအိုးထဲမှာဆံဟောင်းလေးရှိတယ်အဲ့ဒီအိုးထဲကဆံဟောင်းချက်ဟိုဘက်အိုးထဲမှာထောပတ်ရှိတယ်ဟိုဘက်အိုးထဲမှာတကာရှိတယ်ဟိုရှေးကတော့အဲ့ဒီအိန္ဒိယတီဟိုတို့မှာသူတို့အကောင်းအမွန်အစားအစာဆွမ်းသမင်းဆိုတာအဲ့ဒီထောပတ်တို့ ပြားကြီးတို့တင်လဲတို့နဲ့ဆွမ်းတဲ့သမင်းနဲ့နေစားတာအဲ့ဒါသမင်းကောင်းခင်းကောင်းလို့ ပဏိတဘောဇနာမောမြတ်သောဘောဇင်လို့အဲ့လိုခေါ်ကြတာသူတို့ကြိုက်တာကိုအာဘုန်းကြီးတို့အဲ့လိုကြွေးရင်ဘယ်နဲ့နေပါ့မလဲစားနိုင်ပါမလားချိုတရေရဲနဲ့နော်ချိုတရေရဲစီတရွှဲရွှဲနဲ့ထောပတ်နံကနံသေးနှကောင်းပိတ်စားရအောင်ဘုန်းကြီးတို့စီကအဲ့ဒါအလေးထားမရှိဘူးသူတို့စီတော့သူတို့အလေးထားရအဲ့ဒါအကောင်းအမွန်တွေပဲဒါပေမဲ့ဘုန်းကြီးတော့ ငငယ်ကဘာကြိုက်ခဲ့လဲလို့ဆိုတော့ထညက်နဲ့ထမင်းနဲ့ကြိုက်စားရတာကြိုက်ခဲ့တာငယ်ငယ်သူများတဲ့ဟင်းကောင်းကျွေးကောင်းနေနဲ့ဆိုင်ဖုံးရအဲ့ဒါစားရကျင်တတ်တယ်ကြိုက်တယ်ထညက်နဲ့ထမင်းနဲ့စားအချိုးအားကြီးကြိုက်တယ်ငယ်ငယ်ကထညက်များဆိုလို့ရှိရင်ကြောင်းသွားတယ်ဆိုအိတ်ကထက်ထညက်နှလုံးသုံးလုံးထည့်သွားတယ်တော့ကြာထုတ်ပြီးတော့ဝါလိုက်ကြိုက်လိုက်ပြီးတော့ပြန်ထည့်ထားလိုက် ထုတ်သွားလိုက်ကြိုက်လိုက်ပြန်ထည့်ထားလိုက်နဲ့အဲ့လိုနဲ့နေ့ရက်၃ရက်၃နေ့ရက်ရှိတဲ့အခါကျတော့အိတ်ကဟာထညက်တောင်ကြီးလို့ဖြစ်နေတာအဲ့လောက်ကြအောင်ကြိုက်ခဲ့တယ်ဒါကြောင့်မလို့လဲထမင်းနဲ့စားလို့ဖြစ်တာပေါ့ထမင်းနဲ့စားဖြစ်တယ်ဒါပေမဲ့အခုတော့ပြောင်းမြန်ဖြစ်သွားပြီကော်ဖီတောင်ချိုရင်မကြိုက်တော့အဖျော်ရည်လည်းချိုရင်မကြိုက်တော့ မကြိုက်တာမဟုတ်တောက်လို့ကိုမရတော့တခါတည်းအတွက်တချို့နေရာတွေမှာအကြောင်းမသိတာတချို့အိမ်တွေအဲဆုံးကတဲ့အခါကော်ဖီဖြိုးသူတို့ကတော့စေရနာဘလဝနဲ့ပေါ့လေနိုးစီဆိုနိုးစီတွေအများကြီးထက်တရားအများကြီးထက်ပြစ်ခဲနေအောင်ဖြိုးတာတောက်ကြီးတော့ဘုံကြီးတော့မတောက်နိုင်တော့တမျိုးတမျိုးပြောင်းပြောင်းသွားတာတမျိုးတမျိုးပြောင်းပြောင်းသွားတာကိုပါခေါ်တော့ဟမ် အနိစ္စပေါ့ဟုတ်လားအခြေအနေတရက်ထဲမှာမတည်မြဲပဲနဲ့တမျိုးတမျိုးဖြစ်သွားတာဟာအနိစ္စပေါ့နာလို့မလို့နာတယ်နာတယ်ရှုလိုက်တယ်စူးစူးဆိုင်ဆိုင်ရှုတော့နာတာကတဖြည်းဖြည်းတဖြည်းဖြည်းအနာဆုံးအထိနာနောက်ကြတော့ဖြည်းဖြည်းဖြည်းဖြည်းရော့ပြီးပျောက်သွားတယ်အခြေအနေတရက်ထဲမနေဘူးပျောက်သွားတယ်မြဲတယ်ခေါ်လားမမြဲဘူးခေါ်လားအနိစ္စ ဒီတော့အဲ့ဒီအဖွာကအဲ့လိုလှမ်းမှားနေတာကို မဟာမိတ်တမထီကလမ်းပေါ်ခက်လန်းလန်းကကြားတော့သူရက်နေတယ်ရက်ပြီးနားထောင်နေပြီးတော့ချက်ချင်းတတိတံဝေက ဖြစ်သွားတယ်မဟာမိတ်တာသူကသူ ပြန်ပြီးတော့ဆုံးမကြည်စမ်းဒီဆင်းရဲသားသားမိဟာလှုပ်ရှားကြိုက်စား အဲပါသေးတယ်လှမ်းပြီးတော့မှားတာလေးအဲသမီးကမေးတယ်အမေအမေတော့ဘာစားဗုံးစားရပြီလားဆိုအမေတော့မနေ့ကကြံတဲ့ထမင်းလေးအဲ့ဒါလေးနဲ့စားပြီးပါပြီပြန်တော့ပြန်တော့အေးဆံပြုတ်ကလေးဟင်းရွက်ကလေးထည့်ပြီးတော့ပြုတ်တာပေါ့အဲ့ဒါတောက်တာပေါ့ဒီလိုပြောတယ်မဟာမိတ်တာကကြားတော့ ကြည်စံသူတို့တော့ထမင်းကြံစားတယ်တဲ့ဆံပြုတ်တောက်တယ်တဲ့ငါကူတော့ဆံဟောင်းနဲ့ကြကြညနာထက်တဲ့ဆွန်းကိုထောပတ်တင်လဲပြားတကနဲ့ငါကိုကပ်ပါဆိုပြီးတော့ခိုင်းတာဒီဆင်းရဲသားသားမိသူတို့အငတ်ခံပြီးငါကိုကြွေးတာဘာကြောင့်လဲသင်ကိုကြွေးတာတခြားကြောင့်မဟုတ်ဘူးသင်ရဲ့ သီလသမာဓိပညာကြောင့်တဏီသင်တရားအထုတ်နေလို့သင်တရားကိုပူဇော်တဲ့အနေနဲ့သူတို့သင်ကိုလှူရတန်းတာအဲ့တော့အခုသင်ကဘာတရားရပြီလဲဘာမှမရသေးဘူးအေးဒီလိုဆိုလို့ရှိရင်ဒီအတိုင်းကြီးသူတို့လှူတဲ့တန်းနဲ့အကောင်းအမွန်တွေစားနေလို့သင်တရားမလားမတရားဘူးမစားရဘူးကဲဒါမစားရရင်ပြန်အဲ့ဒီအိတ်ဆုံးကမသွားနဲ့ အဲ့လိုဆိုပြီးတော့တပိတ်အိတ်ထဲထည့်ပြီးတော့ပြန်လာခဲ့တယ်ကြောင်းကြောင်းရောက်တဲ့အခါကျတော့တပိတ်အိတ်ကချွတ်ပြီးတော့ညောင်ဆောင်အောက်ကရင်အောက်မှာတပိတ်ထားတပိတ်အိတ်ကိုချိတ်ချိတ်ပြီးတော့ညောင်ဆောင်ပေါ်မှာအခင်းကြာကြာနာနာခင်းအခင်းကြာကြာနာနာခင်းပြီးတော့အဲ့ဒီပေါ်မှာထိုင်လိုက်တယ်အမှတ်မဲ့ပဲဟုတ်မလဲ တတိတံဝေကဖြစ်တဲ့အချိန်ကစပြီးသူအသေးစိတ်မူရာတွေပါရှုမှတ်ပြီးပြန်လာခဲ့တာပေါ့ထိုင်ပြီးတော့ဂိုင်းသေးခြင်းလဲသေပါစေတော့ကိလေသာမကုံခန်းသမျှအရဟတမေညာဘုံညာမရသမျှငါတော့မထတော့ဘူးအဲ့ဒီစိတ်နဲ့ကြိုးစားပြီးရှုတာဒီအခါကျတော့အရင်ကအထိုင်နေလို့တမန်ကရှံကတော်ယုံရော်ယုံပေါ့ပေါ့ရော်ရော်ရှုတာမဟုတ်တော့ဘူးတကယ်ကိုပဲအရှုခံရုပ်အရှုခံနံကို ပိပိတသာသိတိကြသိအောင်ရှုတယ်တင်းတင်းရင်စူးစူးဆိုင်ဆိုင်ရှုတယ်ဝိရိယအာသွင်းပြီးတော့ရှုတယ်အဲ့ဒါလို့ရှုတော့ရှုမှတ်လာတဲ့ဓာတ်ခံကလည်းကြာတော့များလာစူးစောင်းမိလာတော့အခုလို့တင်းတင်းရင်တခုံတို့ကြိုးစားလိုက်တဲ့အခါကျတော့တတိတမာရိပညာတွေကချက်ချင်းအားကောင်းလာပြီးတော့ မကြခင်မဲ့ရုပ်ဖြစ်ပေါ်တာပျောက်သွားတာနာမ်ဖြစ်ပေါ်တာပျောက်သွားတာစိတ်ဖြစ်ပေါ်တာပျောက်သွားတာအဲ့ဒါတွေလင်းလင်းမြန်မြန်ကြီးသေချာသိပြီးတော့တဆင့်နဲ့တဆင့်ဒီအသည့်တွေရင်းရင်ရင်းရင်လာပြီးတော့နောက်ဆုံးမှာဒီမမြဲစင်းရဲ့ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဆိုရဲအသည့်တွေကျော်လွန်းသွားပြီးတော့မဲ့သည်ဖို့သည်ရပါ တဆင့်နဲ့မဟုတ်ဘူးမဲ့လေးဆင့်ဖို့လေးဆင့်တခါတည်းရနောက်ဆုံးအဆင့်ရောက်ပြီးတဲ့အခါကျတော့သူပြန်ဆင်ញင်ကြည့်လိုက်တယ်ရှေ့လဲဆက်ပြီးတော့ရှုစရာအထူးမရှိတော့ပြန်ဆင်ញင်လန်ကြည့်ကြည့်ဆင်ញင်ကြည့်လိုက်တဲ့အခါကျတော့သူတဏ္ဏမှာဘာကိလေသာအငြိအကျေးမှမရှိတော့သူစိတ်ဟာပဂရိဖြူစင်းနေတာတွေ့ရတယ် လောဘအငြိကြီးလည်းမတွေ့ရတော့ဒေါသမောဟမာနအငြိကြီးလည်းဘာအငြိကြီးမှမတွေ့ရတော့ပဂရိဖြူစင်းနေတာတွေ့ရတော့အဲ့ဒီအခါကျတော့မှသူကိုယ်သူငါကိလေသာကုန်ခံပြီကိလေသာငြိမ့်သွားပြီနောက်ထပ်ငါပြုပွဲမရှိတော့ဘူးပြုစရာကိစ္စမှန်မြငါအပြည့်စုံပြုပြီးပြီဒီဘဝဟာငါရဲ့နောက်ဆုံးဘဝပဲလို့သိတော့အဲ့ဒီကြတော့မှသွန်ခံမှုသွန်စားဖို့တရိယာလို့ ရှုမှတ်မှုနဲ့ပဲထားပြီးတော့ခုပြင်မဲ့ထွက်ပြီးနေမော့ကြည့်တော့မွန်မတိန်သေးဘူးနေရာရှိနေသေးတယ်ဒါနဲ့ပြန်ပြီးတော့တပိတ်ယူပြီးတော့ဆုံးခံကြွအဲ့ဒီခါကျတော့ရှုမှတ်မှုမလွတ်တော့ဘူးဆုံးခံကြွအရင်တော့ကတော့လွတ်တစ်ချက်မလွတ်တစ်ချက်နဲ့သွားတာနေတော့မြင့်နေပြီခါတိုင်းအချိန်မဟုတ်တော့ဟိုကမိန်းကလေးက ဆွန့်ချက်ပြီးတော့စောင့်မျှော်နေကြာလိုက်ဒီနေ့မလာပါလားနောက်ကြပါလားနောက်ကြပါလား ਨੇ အဲတော့ကြာကြတော့အိမ်ဘဝကမထီမြတ်ပေါ်လာခါတိုင်းနေနဲ့မတူဘူးကြွလာတာဘယ်မှမကြည့်ပဲနဲ့အင်မတန်တည်ကြည်ငြိမ်သက်တဲ့အိန္ဒြေနဲ့ကြွလာတာကြည်ညိုလို့မဆုံးဘူးကြက်တရေရှိလိုက်တာတဲ့ဒါနဲ့ အိမ်မရောက်လာတဲ့အခါကျတော့ခင်းနေရနေရလေးဝင်ပြီးထိုင်တော့အဲ့ဒါလည်းပဲရှုမှတ်မှုနဲ့ပဲပေါ့ထိုင်တာဒါနဲ့မိန်းကလေးကသွားပြီးတော့တပိတ်ကိုယူယူပြီးဆွန်လောင်းထောပစီဥပြာယီတင်လဲစသည်လောင်းလောင်းပြီးတော့ပြန်ကတ်တပိတ်ကကြာဇာနနာတီခြင်း၅ပါးနဲ့ညီအောင်ဥချ မထီမြတ်လဲတပိတ်လာက ကတ်တဲ့အခါသာလက်နဲ့ကန်ယူပြီးတော့ဖြည်းဖြည်းပဲရှုမှတ်မှုမပြတ်ဖဲထားပြီးပြန်သွားတယ်စကားတခွန်းမှမပြောခါတိုင်းနေလို့မဟုတ်ခါတိုင်းနေရတော့အဲဒကမကြီးကဘယ်သွားလဲဘယ်ချိန်ကသွားလဲသူကဘာစားစားသွားသေးလားဘယ်ချိန်ပြန်လာမလဲအစရှိသည်ဖြင့်အန်လပတန်လပစကားဟိုတောရောက်တောင်ရောက်နဲ့ ပြောပြီးဒီကလည်းဆွန်းလောင်းပြီးအဲ့ဒါစကားတတို့တို့နဲ့ပြောပြီးတော့ပြန်ထွက်သွားတာဒီနေ့လာကြတဲ့ကစကားလည်းတခွမှမပြောထိုင်းနေတော့လည်းတခွမှမပြောပြန်ကြွသွားလည်းတခွမှမပြောအဲ့ဒါနဲ့မိန်းကလေးကသဘောကျတယ်တဲ့ဧကန်ဒငါအကိုတော့ဒီကနေ့တော့တရားသူရပြီ ဒီလောက်တီးကြီးငြိမ်သက်တဲ့အိန္ဒြေနဲ့ဒီလောက်ကြည်လင်တဲ့မျက်နှာငါရှိကမဖူးရဘူးဒီကနေ့ငါဖူးရတယ်ဧကနာပဲဝမ်းသာလွန်လို့တဲ့ဆွမ်းလောင်းရတာပြန်ပြီးတွေးမိတိုင်းတွေးမိတိုင်းပီတိတွေဖြစ်တယ်ညနေပဲကြတော့အမေပြန်လာတော့မေကလည်းပဲတန့်ပြီးမိတယ်သမီးအမေပြောတဲ့အတိုင်းညီကိုရောကို လောင်းရလားဆွမ်းဆိုတော့ အာရဝန္တာပြောတော့ဗောဘလို့လောင်းလိုက်တယ်ဘာလောင်းလိုက်တယ်ပြောပြီးတော့အရင်နေ့ကနဲ့မတူဘူးဆိုပြီးတော့ကြွလာဘုံရောထိုင်နေဘုံရောပြန်ကြွသွားဘုံရောအကုန်လုံးသူကပြောပြတာအဖွားကြီးကဆိုတော့သူကဘ ਹੁ တုတ္တရှိပြီးသားဟုတ်ငါသမီးတို့ဆွန့်လူခဲ့ရတာတွေဟာအမတန်မြတ်တဲ့လူဆွန့်နေလူခဲ့ရတာပဲ ညီအကိုတော်ဟာဒီကနေ့ယဟန်ကိစ္စပြီးသွားပြီဝမ်းသာတော့အဲ့ဒီလို လုပ်အဲ့ဒီလိုပြောတယ်အဲ့ဒါကို ပိန္ဒာပစာယနာ ခေါ်တဲ့ဆွမ်းကို ပူဇော်ခြင်းဆွမ်းကြိုးတုံ့ပြန်ခြင်းဆိုတဲ့အချက်မှာအတ္တကနာကဒီမထီရဲ့အကြောင်းအရာ ဖွင့်ပြထားတယ်ဝိရိယယောနေနေရင်အပြင်းထူနေရင်တဲ့အဲ့ဒါလို့သူများလှူဒါတတ်တဲ့ လူဝတ္ထုပစ္စည်းဆွမ်းကွန်ပစ္စည်းလေးပါးကိုဆင်ញင်လိုက်ပါသူတို့လှူတာတွေတန်းတာတွေတွေးတာမွေးတာတွေဟာတို့များတရားရှိမှပွားများအားထုတ်နေတဲ့ယောဂီတွေပဲဆိုတဲ့အသိအမှန်နဲ့မြတ်သောကုသိုလ်လိုခြင်းလို့သူတို့ပြုကြတာအဲ့ဒီမြတ်သောကုသိုလ်ကိုမြတ်သောကုသိုလ်ရဲ့အကျိုးကိုမြတ်သောအကျိုးရအောင်တို့များကအမှတ်တမဲ့နေလို့မတော်ဘူးကြိုးကြိုးစားစားအထုံမှတစ်ချက်ခုံတစ်ချက်ပြတို့များလဲလူရတရားရ လောဘဒေါသမောဟကိလေသာလည်းကင်းနိုင်သမျှကင်းသူတို့ရဲ့ဒါနကုသိုလ်လည်းအကျိုးကြီးမနိုင်ရကြီးမစေရမယ်ဆိုတဲ့စိတ်နဲ့ကြိုးစားပြီးအားထုတ်ရတယ်တဲ့အဲ့ဒါလည်းဝိရိယကြီးမားကြောင်းကြိုးစားအားထုတ်ခြင်းရဲ့အကြောင်းတရားပဲတဲ့ဆွမ်းအကျိုးတုံ့ပြန်မျက်မွေခံရှုရမြတ်စရာ မျက်မွေကံကတော့တခြားမဟုတ်ပါဘူးသူများမြတ်စွာဘုရားပေးခဲ့တဲ့အမွေကိုခံယူတိုက်တဲ့ပုဂ္ဂိုလ်ခံယူနေတဲ့ပုဂ္ဂိုလ်တွေပဲဒါကြောင့်အမွေခံတိုက်အောင်ကျင့်ပါပဲဘာအမွေလဲသီလသမာဓိပညာအမွေဒီအမွေတကယ်ခံအောင်ကျင့်ပါပညာဆိုတာဥပဒနာပညာမဲ့ဖို့ပညာဝိပဒနာပညာဆိုတာယုတ်သဘောနံသဘောအနိစ္စဒုက္ခအနတ္တသဘောသိတာ မေဖို့ပညာဆိုတာအရိယသစ္စာ၄ပါးထိုးထွင်းသိတဲ့မေပညာဖို့ပညာအဲ့ဒီပညာတွေမြတ်စွာဘုရားထံကတို့အမွေခံမှုရာအတွက်အမွေခံနိုင်အောင်ကျင့်နေတာဒါကြောင့်အမွေခံနိုင်အောင်ကျင့်မှာပဲလို့မြတ်စွာဘုရားထားခဲ့တဲ့အမွေတော်ရဲ့မြင့်မြတ်ပုံကိုဆင်ញင်နှလုံးသွင်းပြီးတော့မြင့်မြတ်တဲ့အမွေလိုချင်တဲ့ပုဂ္ဂိုလ်ဟာမြင့်မြင့်ကြီးကြိုးစားမှဖြစ်မယ်လို့စိတ်ထဲသဘောပေါက်ပြီးကြိုးစားပါ ရှုရမြတ်ဆရာတို့များရဲ့ဆရာမြတ်စွာဘုရားဟာတာမန်ပုဂ္ဂိုလ်မဟုတ်ဘူးလောဘဒေါသမောဟကိလေသာကင်းငြိမ်ပြီးဆင်းရဲငြိမ်တဲ့ပုဂ္ဂိုလ်အဲ့ဒါလိုကိလေသာငြိမ်ဆင်းရဲငြိမ်အောင်လည်းပဲအခုတို့များလျှောက်တဲ့လမ်းပေါ်မှာရှင်တော်မြတ်ဘုရားဥဥဆုံးကြိုးကြိုးစားစားနဲ့လျှောက်သွားလို့သာလျှင်ရုပ်သဘောနာမ်သဘောတိကိလေသာငြိမ်ပြီးဆင်းရဲငြိမ်တာဒါကြောင့် ဆရာမြတ်ရဲ့အတုကိုယူပြီးတို့မြန်လည်းပဲတင်းနေရင်ပြင်းပြင်းထန်ထန်နဲ့ဒီလမ်းကိုရှောက်မှဒီတတိပဋ္ဌာန်အလုပ်ကိုကြိုးပမ်းအားထုတ်မှသာလျှင်မြတ်သောဆရာရဲ့မြတ်သောတပည့်ပိဒဘေမယ်လို့ဆင်ញံနှလုံးသွင်းပြီးကြိုးစားအားထုတ်ပါတဲ့ဆွမ်းအကျိုးတုံ့ပြန်မြတ်မွေကံရှုရမြတ်ဆရာ ဆိုစွမ်းအကျိုးတုံ့ပြန်မြတ်မွေကံရှုရာမြတ်စရာစွမ်းအကျိုးတုံ့ပြန်မြတ်မွေကံရှုရာမြတ်စရာ အဲ့ဒီဒေသနာတော်အတိုင်းဆင်ញင်နှလုံးသွင်းတဲ့အချက်လက်တွေဆင်ញင်နှလုံးသွင်းပြီးတော့မိမိရဲ့ဝိရိယကိုမလျော့စေမပေါ့စေပဲနဲ့အမြဲတစေတင်းတင်းရင်ရင်ထားပြီးကြိုးစားအားထုတ်နိုင်ကြလို့ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။